ကျွန်တော်တို့ဒီကနေ့အခုလိုလာပြကိုအေဂျင့်စွာဖြင့်ဒီငယ်စွာဖြင့်အီဒူလ်ဖီဒရ်ဆလာတဲ့ခွတ်ပါကိုတိဆောက်ပွင့်ရရှိတဲ့အတွက်ကြောင့်ရှင်းခွာလာရှင်များကိုသူပဲတည်နေရှိရပါတယ်။ပြီးတဲ့နောက်မှာကျွန်တော်အနေနဲ့ဒီနေ့အီဒူလ်ဖီဒရ်ဆလာကို ပြီးတော့အီဒူဖစ်တရ်ခွတ်ဘာကိုဟောကြားတင်ပြခွင့်ရရှိတဲ့ပုံမှာအလရှင်မြတ်ကိုသူပဲကျေးဇူးတင်ရှိပါတယ်ပြီးတဲ့နောက်မှာဒီဂျမတ်ဝင်များအားလုံးနဲ့တကွဒီ50ဒေါ်လာစတော့ပြီးအစကပ်ကိုကြောင်းတော်ရဲ့တာဝန်ရှိအုပ်ချုပ်ရေးအဖွဲ့များအားလုံးကိုလည်းသူပဲကျေးဇူးတင်ရှိပါတယ်ဒီနေ့က ကျွန်တော်မြန်မာနိုင်ငံရဲ့ကမ္မတာထူးခြားတဲ့တမိုင်းဝင်နေတလေပဲဖြစ်ပါတယ်ကျွန်တော်တို့မြန်မာနိုင်ငံတော်ကြီးဟာအပြောင်းလဲတစ်ခုကိုဦးတည်ဆောင်ရွက်လေရှိပါတယ်ဒီအပြောင်းလဲတစ်ခုကိုဦးတည်ဆောင်ရွက်တဲ့အခါမှာဘေးဒုက္ခအမျိုးမျိုးရံအွယ်တွေကိုလည်းကြုံတွေ့နေရတာအားလုံးသိရဖြစ်ပါတယ် လူကောင်းတွေရှိတယ်လို့လူဆိုးဆိုတာလေလူကောင်းနဲ့တွဲပြီးရှိနေပါတယ်တို့တို့ညာလေမိတို့ပင်လူဆိုးတွေရှိနေပါစေကျွန်တော်တို့ရဲ့တာဝန်ကတော့ကျွန်တော်တို့ဝေးပွားတဲ့နိုင်ငံကျွန်တော်တို့နေထိုင်မဲ့ဤနိုင်ငံကျွန်တော်တို့ခေါင်းချမဲ့ဤနိုင်ငံမှာတင်ငြိမ်အေးချမ်းဖို့ အဲနိုင်ငံတော်ဆိုရတာတော့အမြဲတစေပြောနေတဲ့ရိုးရိုးဒီမိုကရေစီတော့မဟုတ်ဘူးခင်မီဖွံ့ဖြိုးတိုးတက်တော့ဒီမိုကရေစီစနစ်စီကိုခြေတက်ဖို့အရေးပါအင်္ဂါစပေါ်လာဆူတောင်းပြီးအစ္စတန်ဘူကျောင်းတော်မှာရှိတဲ့ကျွန်တော်တို့မြန်မာနိုင်ငံသားဘာမုစလင်တွေလည်းဒီကိစ္စမှာအာဂျိုမှတက်ပါဝင်ဆောင်ရွက်ခြင်းအဖြစ်ခင်မီဖွံ့ဖြိုးတိုးတက်တဲ့ ဒီမိုကရေစီနိုင်ငံဖြစ်စီလို့ကျွန်တော်တို့အရောက်ချစ်တက်ကြပါစို့ကျွန်တော်တို့တို့မှရုပ်ဖတ်သွားတဲ့ကုရ်အာန်ရဲ့နေရာပြင်ကျမ်းစာကုရ်အာန်ဆူရာနဘတ်3အန်ဘတ်104ဖြစ်ပါတယ်အဲ့ဒါပတ်သက်ပြီးတော့ကျွန်တော်တို့ပြီးခဲ့တဲ့ရမ္ဘာလဆွေးနွေးပွဲတစ်ခုမှာကျွန်တော်တို့က change နဲ့ပတ်သက်ပြီးပြောနေတဲ့အခါမှာ relational change ဆိုတဲ့ခေါင်းစဉ်အောက်မှာဒီအကြောင်းကိုကျွန်တော်တင်ပြခဲ့ဖြစ်ပါတယ်။ဒါပေမဲ့ဒီနေ့မှာအမြင့်သိတဲ့အတွက်ကြောင့်လောကချက်တရားအနေနဲ့ဒီနေ့မှာကျွန်တော်ရဲ့ဘာမိတ်ပုံဖြစ်အားလုံးကိုဒီမိတ်ပုံလေးကိုကျွန်တော်ပြလိုက်ပြရစီလက်ဆောင်ပြလိုက်ပြရစီကျမ်းမြတ်ကုရ်အာန်ကမှာပြောခဲ့ဆိုတော့ဝလ်တကွန်မင်ကွမ်အွမ်မတုန်ယဒရူအီလလ်ခိုင်ဝယအမရူနဘီလ်မာရူဖ်ဝယန်ဟောနာအန် المنكر وأولئك هم المفلحون တိတ်ပဲပြောပြရစီအဲတခုတော့ရှိတယ်ပေါ့ဗျာအတိတ်ပဲလေးပြောပြရစီဆိုတော့ဥစားအောင်လေးကိုစားအောင်လေးမောင်စားအောင်လေးမင်းပြောတဲ့ဟာကငါတို့ဖတ်ခဲ့တဲ့ကုရ်အာန်ရဲ့နယ်လည်းမတူပါလားဆိုရင်တော့ဖြစ်ကျွန်တော်ကတော့ကုရ်အာန်ရဲ့ဘာသာပြန်နေကိုရတာ upgrade လုပ်ပြီးတော့ပြောနေတာ ခင်နဲ့ညော်ညော်ပြဆိုတဲ့အခါမှာမူရင်းကိုတော့ကျွန်တော်ပဲတောင်းပါမယ်ပေါ့။တော့ဒီမှာလာပြောရေးဆိုတဲ့အခါကျတော့တင်တို့တွင်တဲ့လာရှိမကပြောတယ်ကျွန်တော်ယုံကြည်သူအားလုံးကိုပြောတင်တို့တွင်တဲ့ဒီနေရာမှာဒီမှာအုံးမှလို့ပြောပါတယ်။အုံးမှပေါ့ဗျာကျွန်တော်အုံးမှဆိုတဲ့သိကြပါစေ။အုံးအုံးမှအုံးမှဆိုတဲ့စကားလုံးကိုအရင်တော့ကျွန်တော်တို့ ဘာညာစပြီးပြန်ဆိုဒါပေမဲ့နောက်ဆုံးမှာအမက်ရဲ့နှစ်ပါးကိုကျွန်တော်လေ့လာသိရှိတဲ့အချက်ကိုကျွန်တော်ပြန်ပြပါမယ်။အမက်ဆိုဒီမှာရည်ရွယ်ချက်ဥတည်ချက်တရားကိုမှန်ကန်ပြည့်စုံစွာအကောင့်ထဲပေါ်ဆောင်ပေးမိအစုအဖွဲ့တရားကို English လိုပြောမယ်ဆိုရင် institution နော်ကလေးအင်တာနက်မှာကြီးတယ်ကိစ္စနဲ့စကားလုံးနိုင်ငံရေးစကားလုံး institution ဒီမိုကရေစီနိုင်ငံတော်ပြင်ဆောက်တဲ့အခါမှာ institution တွေကောင်းမှဖြစ်မယ် institution တွေမကောင်းရင်ဒီမိုကရေစီကိုအချီတက်လာ institution ဆိုတာဘာလဲကျွန်တော်တို့ရည်ရွယ်ချက်ဥတည်ချက်တရားကိုမှန်ကန်စွာပြည့်စုံစွာအကောင့်ထဲပေါ်ဆောင်ပေးမယ်လူ့ဖွဲ့စည်းတရားကို English to institution Arabic လို့ umma ကျွန်တော်တို့မွတ်စလင်ပုံမှာနော်ဆိုတော့တင်းတို့တွင်ရွေချက်ဥတီချက်တရားကိုမှန်ကန်ပြည့်စုံစွာအတောင်းတပေါ်ဆောင်ပေးပြီးအစုအဖွဲ့တရား institution တရားရှိရပါမယ်ဒီအစုအဖွဲ့တော့မဟုတ်အဖွဲ့အစည်းတဲ့ institution တွေလူသားတွေကောင်းမြတ်သောဘက်စီတို့ဖိတ်ခေါ်၍လာစနကတစ်ခါတမှပေးလိုက် ဟုတ်ပြီ institution အဖွဲ့တစ်ခုဖြစ်ပြီးဘာလို့ပေါ်ရွေးချက်တစ်ခါချပြလိုက်တယ်ဘာလဲပထမချက်တောင်းရတော့ပဲစီကိုဖိတ်ခေါ်၍ဒါဝတ်နောက်ခါရဆိုတဲ့လူသားတွေတုတ်တက်ဖြစ်ထိုးစေမဲ့လူပွဲစီမှာတင်ငင်စေမဲ့နော်အဲ့ဒီဘက်စီတို့ဖိတ်ခေါ်လူတွေကြ မှုဖြစ်မယ်လူတွေကြားမှာအကြမ်းဖက်မှုကိုဆောင်ရွက်မယ်လူတွေကြားမှာပြဿနာရှာမယ်လူတွေကြားမှာပွေးထိုးလှုပ်ဆောင်မယ်ဆိုရင်အဲ့ဒီလိုမျိုးအနေအထားတွေကိုအခြေခံထားတဲ့ institution တွေဟာပေါင်းမောင်တဲ့ institution ဖြစ်မလားပေါင်းမောင်တဲ့လူ့အဖွဲ့အစည်းတွေဖြစ်မလားအဲ့တော့ဘယ်လိုဖိတ်ပါ့မလဲ ငါတို့အတိတ်တရားရှိစွာဖြင့်ဘဝကိုရှောင်လန်းကြရတယ်။ဒါနဲ့ကျွန်တော်တို့လူစုပွဲတွေမှာလူစုပွဲတွေမှာအရေးကြီးတဲ့ကဏ္ဍကအတိတ်တရားရှိရှိခြင်း။ဒါနဲ့အတိတ်တရားမဲ့သွားပြီဆိုရင်စူပူကြမ်းပက်မှုတွေဖြစ်လာနိုင်မယ်။တိုင်းပြည်အန္တရာယ်ကိုချိန်ချောက်လာနိုင်မယ်။ဒါကိုမွတ်စလင်တွေလုပ်ပိုင်ခွင့်မရှိဘူး။ တခြားဘယ်ဘာသာဝင်မှလုပ်ပိုင်ခွင့်မရှိဘူးဘယ်တိုင်းသူပြည်သားမှလုပ်ပိုင်ခွင့်မရှိဘူးအားလုံးဒီတည်နေအေးချမ်းရေးစီကိုပဲတွားရတယ်တဟဇာတဖြစ်နိုင်ရုပ်ပဲတွားရလိမ့်မယ်အတိတ်တရားရှိသွားဖြစ်ဘဝကိုရှောက်လိုက်တာညွန်ကြားဆော်အောင်ပေးရပြီကျွန်တော်များကုရ်အာန်ဟာ institution ရဲ့ definition ကိုတက်ကားပွင့်ပြလိုက်တယ်။ဒါနဲ့အဖွဲ့အစည်းတွေအဖွဲ့အစည်းတွေရှိတယ်။ ပေါ်ရက်တွေအများကြီးရှိတယ်အသေးအဖွဲ့တွေအများကြီးရှိတယ် NGO တွေအများကြီးရှိတယ်အားလုံးမှာတူညီတဲ့ရည်ရွယ်ချက်တစ်ခုပဲရှိရမယ်အဲ့ဒါကဘာလဲလူတွေကိုကောင်းမြတ်တဲ့ပဲစီလို့ဖိတ်ခေါ်ရမယ်ဒုတိယချက်လူတွေကိုအတိတရားရှိအောင်စော်အော်ပေးရမယ်တင်ကြားပေးရမယ်လမ်းဖွင့်ပေးရမယ်လှုပ်ဆော်ပေးရမယ် ဒါမှလူ့ဖွဲ့စည်းကတိုးတက်လာလာပါလိမ့်မယ်အဲ့ဒီလိုမဟုတ်ဘဲနဲ့တော့ဒီလိုတည်ငြိမ်အေးချမ်းမှုမရှိဘူးအသိတရားမရှိဘူးဆိုရင်ကျွန်တော်တို့မြန်မာနိုင်ငံတနိုင်ငံလုံးမှာတိုးတက်မှုအနေအထားမှာဆောက်ရုပ်တဲ့ပဲစီကိုရောက်သွားပါလိမ့်မယ်ပြီးတော့တဲ့တစ်ဆက်တစ်ဆက်ပြောတယ်ဘာကိုလောက်ရမယ့်အပိုင်းပြတယ်မလောက်ရမယ့်အပိုင်းပြတယ်ပြီးတော့အတိမဲ့မှု ကျွန်တော်တို့ကနေ ignorance ဟာငါနဲ့မဆိုင်ပါဘူးငါတို့ရပ်ွက်ဖြစ်တာမှမဟုတ်တာငါတို့မျိုးတွေမှမပါတာငါတို့မျိုးမှာမှဖြစ်တာမှမဟုတ်တာဒီစိတ်ဓာတ်တွေဖြောက်ပြရဘယ်နေရာမှာပဲဖြစ်ဖြစ်ဟောရနာပြောတာတော့လူသားတယောက်ကမြောက်ရမှာပဲနေတောင်ရမှာပဲနေရှေ့ရမှာနေနောက်ရမှာနေဘယ်ရမှာနေ လူသားတယောက်တရားမဲ့စွာပြုကျင့်ခံရမယ်ဆိုရင်လူဖွဲ့စည်းတစ်ခုလုံးမတရားပြုကျင့်ခံရတာတူတူပဲအဲ့ဒီချက်ကိုမယုံကြည်ရင်မွတ်စလင်မဖြစ်ဘူးကျွန်တော်တို့ကမွတ်စလင်ဆိုတဲ့ definition ကိုအမတန်ကျင်းမြောင်းစွာဖွင့်ဆိုတယ်အမတန်ကျင်းမြောင်းစွာဖွင့်ဆိုတယ်ဒါကြောင့်အဘာပေါ်မှာမွတ်စလင်တွေက ဒီစကားကိုကျွန်တော်မပြောချင်ပေမဲ့လည်းပြောပါတယ်ဆွန့်ရောက်ပေါ့ဗျာပြဿနာတရားကိုလူအဖွဲ့အစည်းတစ်ခုလုံးနဲ့မစင်စားတတ်ဘူးစဉ်းစားဖို့လည်းမကြိုးစားငါကိစ္စငါရည်ရွယ်ချက်ပြီးပြီးဘုံဖောက်လည်းဖောက်လိုက်ပါတယ်နော်အကျိုးသက်ရှိတယ်ဗျာအကိစ္စမှာမဆို ကိစ္စတစ်ခုကိုလုပ်မယ်ဆိုတော့အမြဲတမ်းအကျိုးဆက်ကိုစဉ်းစားပါအဲ့ဒါမွတ်စလင်တောင်းပါနော်အဲ့တော့အသိမဲ့မှုတရားမဲ့မှုများကိုမပြုတ်လို့မဆောင်ရရတားမိကြတာရှိမှာဘူးလားတရားကိုတတ်ဆိုင်နော်ကျွန်တော်တစ်ဖက်ကကောင်းမွန်တဲ့ဘက်ကိုပိတ်ပေါ်မယ်တစ်ဖက်ကပါလေတရားမဲ့မှုတွေအသိမဲ့မှုတွေတာဝန်လိဟင်းမှုတွေ ဟဲ့ဘယ်ကိလာမှာဖြစ်တာတော့ကသူ့ရံကိုဖြစ်တာမှမဟုတ်တာဒီစိတ်ကတော့ထားလို့မရဘူးအောက်ကမှာဖြစ်တာပဲနော်အဲကျွန်တော်တို့ဘယ်မှာဟာလားကျွန်တော်တို့နော်ဒီဘကိုးတိုင်းတော့ကျွန်တော်ဖြစ်တာပဲလုံးနဲ့မဆိုင်ဘူးတော့လို့မရဘူးအားလုံးအားလုံးကဒီပြဿနာတွေကိုဖြစ်လာမဲ့ပြဿနာတွေကိုရင်းရင်းစွာဘယ်လိုဖြစ်ရှင်းလဲဆိုတာအားလုံးမှာတောင်းရှိတယ် ကျောင်းမကျောင်းတော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာရှိတဲ့လူ့အဖွဲ့အစည်းဝင်တွေအားလုံးမှာဒီတာဝန်ရှိတဲ့အတွက်ကြောင့်ဘာသာဝင်အသီးသီးကိုဟောဒီနေရာမှာကျွန်တော်တို့အားလုံးဖိတ်ခေါ်ပြီးတော့ဒီပြဿနာတွေကျွန်တော်နိုင်လောက်တက်ကဖြေရှင်းရတယ်ပြီးတယ်မပြီးတယ်ကမ်းတို့တော်များလည်းကျွန်တော်တို့မှာတာဝန်ရှိတဲ့အတိုင်းတာဝန်ရှိတဲ့အအောင်လုပ်တဲ့ဒီနေရာမှာကျွန်တော်တို့ဘာသာလူမျိုးခွဲခြားလို့မရဘူး ဒါမဖြစ်အလရှင်မြတ်ရဲ့ဥပဒေမိတ်တွေကိုနာခံယူကြိုးရာဒေတာရင်းရင်းလှုပ်ခြင်းသည်အလရှင်မြတ်ကိုစัจ jara ချခြင်းပဲအေးအဲ့ဒီငြိမ်းချမ်းရေးတည်ဆောက်ဖို့ကိစ္စမှာတော့ငြိမ်းချမ်းရေးတည်ဆောက်တဲ့အရေးမှာပါဝင်တဲ့လူမျိုးဘာသာမရွေးအားလုံးကတော့ပါဝင်ပတ်သက်ဖို့လိုလိမ့်မယ်မွတ်စလင်တအူးတွေကငြိမ်းချမ်းရေးလုပ်လို့မရဘူး ဘာဖြစ်လို့လဲမွတ်စလင်ဒီဟောဒီမြန်မာနိုင်ငံမှာဥပမာရပြတယ်ဆိုရင်လူမျိုးပေါင်းစုံဘာသာပေါင်းစုံတွေမှာပါဝင်ရှင်သွဲနေတိုင်းလေဆိုတော့လောက်မယ်ဆိုရင်အဲ့ဒီလူမျိုးဘာသာတွေပါကျွန်တော်တို့ထည့်သွင်းစဉ်းစားပြီးတော့အတူတကွလက်ဆွဲဆောင်ရွက်မှသာလေအဲ့ဒီကိစ္စပြီးမြောက်မှာဒါကိုအတွေးတိမ်တိမ်နဲ့ဆန့်ကျင်မယ်ဆိုရင်တော့ဖြစ်အနာဂတ်မှာ တိုင်းလုံးတွေလာအောင်မယ်နော်တိုင်းလုံးတွေလာပြီးတော့နောက်ကတိုင်းလုံးတွေလာအောင်ပါပဲဒီတိုင်းလုံးတွေကိုဖန်တီးတဲ့လူတွေကဖန်တီးနေတာပဲကျွန်တော်တို့တာဝန်ကတော့ဒါတွေကိုခြေတက်ကောင်းအောင်လုပ်ဖို့ကကျွန်တော်တာဝန်အဲ့ဒီနေရာမှာတုံ့ပြန်ဖို့ကျွန်တော်ပြောနေတာငုံခံဖို့မပြောဘူးတော့တုံ့ပြန်ဖို့ပြောတယ်ဘယ်လိုတုံ့ပြန်လဲတုံ့ပြန်တယ်ဒီအရေးကြီးတယ်ငြိမ်းချမ်းစွာဖြင့်တုံ့ပြန်ခြင်းဒီ အမြင့်ဆုံးသောအနေအထားတရားဖြစ်ပြီးကျွန်တော်မွတ်စလင်တွေအစွန်းရောက်ပြီပေါ့စစ်သွေးကြွတယ်ဟုတ်ပါဆက်ပြောထို့သောတော့စုဖွဲ့များ institution များပြီးအောင်မြင်သူများဖြစ်ကြတယ်အဲ့တော့အဲ့ဒီလိုလုပ်ပါမှကျွန်တော်အောင်မြင်တယ်တခြားနည်းကျွန်တော်အောင်မြင်ဖို့ရှိတယ် အဲ့တော့ဆုံးတော့ကျွန်တော်တင်ပြခဲ့တယ်ကုရ်အာန်ကညီညွတ်ပြတယ်ဒါနဲ့ဒီမိုကရေစီနိုင်ငံတော်ချီတက်နေတဲ့အချိန်မှာကျွန်တော်တို့အရေးကြီးဆုံးသည် institution တွေကောင်းဖို့အရေးကြီးတယ် institution တွေများမကောင်းဘူးဆိုရင်တော့ဖြင့်ကျွန်တော်တို့တိုးတက်တဲ့လူဖွဲ့စည်းပြတ်ကိုမပေါ်ဆောင်ဘူးလက်ရှိအနေနဲ့ကျွန်တော်ပုံမှန်လေးလေးပြောပြမြန်မာနိုင်ငံမှာ institution တောင်းတဲ့အဖွဲ့အစည်းကတရားပဲရှိတယ်အဲ့စက်တက်ပဲကျန်တဲ့စပါဘာညာဘော institution မကောင်းဘူး နိုင်ငံရေးပါတီအဖွဲ့အစည်းတွေမှာလည်းဒေလာချီရာ institution မကောင်းဘူးအများပြည်သူတွေမှာလည်း institution မကောင်းဘူး1962ခုနှစ်တက်လာတဲ့အစိုးရအဖွဲ့ကလည်းအဲ့ဒီ institution တွေကိုရိုက်ချိုးခဲ့တယ်နော်တတိထားကြည့်ပါအဲ့ဒီအခြေအနေအဲ့ဒီအဲ့ခေတ်မှာလူအိမ်အိမ်မှာလူစိမ်းလေးကရောက်လာတာနဲ့ချက်ချင်းရုပ်ကတက်သွားပြီ institution တွေကိုမလုပ်ချင် နော်ဒီလို institution တွေမရှိရင်ကျွန်တော်နိုင်ငံရဲ့တိုးတက်မှုပေါ်ဆောင်ဖို့ဆိုတာအစိုးရပြည်လည်းလုပ်လို့မရဘူးပြည်သူကကြွယ်လုပ်လို့မရဘူးနိုင်ငံပါတီကကြွယ်လုပ်လို့မရဘူးနောက်ဆုံးပြောမယ်ဒေါက်တာဆုပြောတယ်လို့လုပ်လို့မရဘူးကျွန်တော်အားလုံးပါဝင်ရတယ်အဲ့ဒီပါဝင်တဲ့လူတွေရဲ့စိတ်ဆန္ဒစိတ်နေစိတ်ထား mindset တွေကလည်း စောစောကျွန်တော်ပြောလို့ကုရ်အာန်ကလမ်းညွှန်ထားတဲ့အတိုင်းအထူးသဖြင့်ကျွန်တော်မွတ်စလင်တွေကျွန်တော်ကကုရ်အာန်ကိုယုံကြည်ပါတယ်ဆိုတော့မွတ်စလင်တွေအဲ့ဒီစိတ်ထားကိုအဲ့ဒီအနေထားကိုရအောင်ခံစေရမယ်မိမိတို့ရဲ့ mindset ကိုပြင်ရမယ်ဒီနေ့ institution မကောင်းတဲ့စမှာအဲ့ဒီပါဝင်ပြီးစောက်ပေမဲ့အဲ့ဒီလူတွေရဲ့စိတ်နေစိတ်အားတွေပါကုရ်အာန်ကရည်ညွှန်းတဲ့အနေထားမရှိတဲ့အပေါ်မှာဒီနေ့ institution တွေကအားမကောင်းဘူး institution တွေအားမကောင်းဘူးဆိုရင်တော့ကျွန်တော်တို့ခင်ဗျားတို့ကလေးစိုးရိမ်နေတဲ့နောက်ကြောင်းပြန်လှည့်သွားလိမ့်မယ်။နော်တခါဆက်ပြီးတော့ကျွန်တော်အနေနဲ့ကုရ်အာန်ရဲ့ကလေးလေးနည်းနည်းလေးသင်ပြပြစီကုရ်အာန်ရဲ့ကိုထောက်ပြရရဲ့ဆူရနဘတ်တော့အာန်ဘာဒီယာဆနတ်တော့မှာလိုင်ဆူဆဝါ Min من أهل الكتاب أمة قائمة يتلون يتلون آيات الله آلاء الليل وهم يسجدون يسجدون Quran majlis judu sejarah dan segelau. Jadi masjid surat segelau na, el sejarah lara, sujud lara. Erat ini ရှေ့ချမ်းရသူအလုံးဒီနော်တူညီကြပြီးတော့မဟုတ်ကျွန်တော်တို့ကအစ္စလာမ်မတန်ခင်မှာဒါကကျွန်တော်ပမိုင်းဆိုင်ရှုတော့နေတာအစ္စလာမ်မတန်ခင်မှာဆိုတော့ကျွန်တော်ပြောတာဒါကို complaint တက်တဲ့ဆိုရင်တက်လို့ရတယ်ဘာလဲအစ္စလာမ်ကဟိုဟာရီပြီးမှနောက်မှလာတာလားဆိုဒီသဘောမျိုးကျွန်တော်ညွှန်းတာပေါ့တမိုင်းဆိုင်ရာ facts ပေါ်ကျွန်တော်ပြောတာ အစ္စလာမ်မတိုင်ခင်မှာဂရေကကျွန်တော်တို့ကြားရတယ်ဆိုရှိတယ်။နင်းနိဆက်ဆက်လက်လမ်းမီတော့ပြောမယ်ဆိုရင်ခရစ်ယာန်တွေဂျူးတွေသူတို့ကလည်းရှေ့ကြားရတဲ့ပုဂ္ဂိုလ်အာလုပိတာဆိုကျွန်တော်တို့ခေါ်ကြတယ်အလဝတိရတယ်။အားလုံးမကောင်းဘူးလို့ပြောလို့မရဘူးဆိုတာရတယ်။အဲ့ထဲမှာတဲ့အချို့အချို့ကရှိတယ်။ထိုရှိကြားရတဲ့အထဲမှာမှန်ကန်တိကျဖြောင့်မှန်လို့ဒီတဲ့ ညအချိန်များ၌အလ္လာဟ်ရှာရဲ့အာယတ်တော်များကိုရုပ်ပတ်လျက်ရှိပြီးမိကုံးမိပဲဆရာကြီးသူတို့ကညမှာဖတ်တာလားနေ့ကျရင်ဘာမှမဖတ်ဘူးလားလို့မေးမယ်ဆိုတော့ဒါအာဘီစာပေရဲ့သဘောပါ literature ရဲ့သဘောပါညပဲဆိုတာလူတွေနားယူတယ်ဒါပေမဲ့ဒီလူတွေနားမယူဘူးနေ့ပဲမှာအလုပ်လုပ်လို့ညပဲဆိုရင်လေအလ္လာဟ်ရှင်ကပေါ်ဆောင်ပေးတဲ့ဝဟီကို မနေ့ပြန်မှာငါတို့ဘယ်လိုကောင်းတယ်ပေါ်မလဲဆိုတာကိုစဉ်းစားတယ်အဲဒါကိုပြောတာကအာနာလိုင်းဆိုတာဒါကိုပြောတာဟုတ်ညချိန်များလာလိုက်တယ်အလားရှင်ရဲ့အာယတ်တော်များကိုရုပ်ပတ်လျက်ရှိပြီအလားရှင်ရဲ့ကိုစကြရာဦးမြင့်လျက်ရှိပြီအလားရှင်ရဲ့နဲ့ပတ်သက်ပြီးလူ့ဖွဲ့စည်းတရားလုံးတုံးတဲ့အောင်ဆောင်ရွက်ချင်းတည်လေအဲ့ဒါစကြဝဠာဘုပဲ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 အဲ့ဒီလူတွေယူမင်းတို့ကဘယ်လဲအလားဝရောက်နေဝါလ်ယောမီလ်အာခီရ်အနာဂတ်ကိုယုံနေဝါယာမရူနဘီလ်မာရူဖ်အဲဒီမှာဘီလ်မာရူဖ်လာပြန်ပြီအတိတ်တရားရှိသွားဖြစ်လူတွေကြားမှာအတိတ်တရားရှိသွားဖြစ်မိမိတို့ရဲ့ဆောင်ရွက်မဲ့ကိစ္စတွေအတိတ်တရားရှိသွားဖြစ်ဆောင်ရွက်တယ်ဝါယန်ဟောင်းနာအန်လုံတော့မကောင်းမှုပါပညှို့မှုတွေကို ဆန့်ကျင်ဖက်ရှားတယ်ကောင်းမှုတွေလုပ်ပြီးမကောင်းမှုတွေကိုကျွန်တော်တို့မသားဆီနိုင်ဘူးဆိုရင်ကောင်းမှုကပေါ်လာစရာအကြောင်းမရှိနိုင်ဘူး။ဒီလိုပဲလေ။ဝါယောစားတဲ့ဥမာဖြစ်ခါရောကောင်းမွန်တော်တဲ့ဖြောင့်မတ်တဲ့ကိစ္စတွေဟာအပြိုင်ဆိုင်အားထုတ်ပြီးလုပ်ကြတယ်။အပြိုင်ဆိုင်အားထုတ် နော်ဒီအချက်ကလေးကိုတော့ဖြစ်ကျွန်တော်ဂျမားကိုကျွန်တော်သတင်းကောင်းနော်မင်္ဂလာရှိသွားပြီပြောပြရစီလက်ဆောင်ပေးလိုက်ပြရစီလုံပတ်ဝိချင်းမှာလူအကျိုးပြုတဲ့လုပ်ငန်းတွေကိုဖြစ်နေမနေပဲနဲ့ပြင်းကြီးမနေပဲနဲ့အချိန်ဆွဲမနေပဲနဲ့အာကျိုးမှလက်ဆောင်ရကြပါလူဖွဲ့စည်းတရားမှာအဲ့ဒီလိုမှမလုပ်ဘူးဆိုရင်အဲ့ဒီလူဖွဲ့စည်းကတိုးတက်လာစရာအကြောင်းမရှိဘူး ဆောက်ပြုတ်သွားပါလိမ့်မယ်။နော်အဲ့တော့ဒီနေ့ Eid al-Fitr ကနေပြီးတော့စပြီးတော့ကျွန်တော်မဇကူလာဆုတောင်းပြီးအစ္စလာမ်ကိုကြောင်းတော်မှာရှိတဲ့ကျွန်တော်ဂျမားသားတွေအားလုံးဒီကောင်းမွန်တော်တဲ့မြင့်မြတ်တဲ့လုပ်ငန်းတွေကိုအားကျုံးမှတဲ့အပြန်အစားဆောက်ရွက်ကြပါစို့ အတူကိုငါ့ကိုဟိုလူလောက်ပါလိမ့်မယ်ဒီလူလောက်ပါလိမ့်မယ်ဒီလူတော့မလောက်ဘူးဘာမှပြောနေတယ်ကိုရှိမှမြင်ကိုလောက်ပါအင်း50ပေါ်လာစုတောင်းပြည့်အစ္စတန်ဘူကျောင်းတော်မှာရှိတဲ့ဒီလူအဖွဲ့အစည်းကိုကျွန်တော်က training ကို implement ယူသွားယူပြီးလို့ရှိရင်မိမိရဲ့မိသားစုမိမိရဲ့ရက်ွက်မိမိမြို့နယ်နောက်ဆုံးမိမိနိုင်ငံမှာဒီကိစ္စမျိုးတွေဆောင်ရွက်မယ်ဆိုရင်တော့ပြည့် ကျွန်တော်ဒီနေရာမှာ Muslim လူပွဲစည်းကို Muslim community ကိုကျွန်တော်ပြောချင်ပါတယ်အဲ့ဒါတွေကိုဒီနေ့ကျွန်တော်တို့ Muslim တွေအများကြီးတက်ခါကြအောက်တန်းရောက်ဘယ်လိုတုံ့တက်အောင်လုပ်ရမလဲဘယ်လိုကြံဆောင်ရမလဲမေးခွန်းတွေရှိတယ်အဖြေမတွေ့ဘူးတိုင်ပတ်တယ်အဖြေကနော်အဲ့တော့ဒီရဲ့အဖြေကဘာလဲကျွန်တော်တို့ဒီ ကျွန်တော်ပြောတဲ့အချက်ဒီတို့ no action talk only နော် no action လုပ်ရမှာပေါ့ talk only ဒါစပဲစပဲစပဲစပြောင်းပြပြောနော် not lip service ပဲလို့အာဘယ်လိုလုပ်မလဲအဲ့ဒီအနေထားမျိုးတွေရှောင်ချင်ပါတော့တကယ်အလုပ်လုပ်ပါလုပ်ပဲစမှာတကယ်အလုပ်လုပ်ပါကျမ်းမြတ်ကုရ်အာန်ကပေးတဲ့အသိတွေကိုအသုံးချအင်ပလီမှုကြောင့်တော့များသည်ကျွန်တော်တို့ရဲ့တင်တန်းခမ်းမတွေ ဒီလိုနဲ့သဘောပေါက်လိုက်ပါဘူးအဲ့ဒါတွေကိုပြင်ပမှာကျွန်တော်တို့တကယ်အဲ့တိုင်းဆောင်ရွက်မယ်ဆိုရင်ကျွန်တော်တို့ Boston community ရဲ့သိက္ခာတမာတိနိုင်ချနေတဲ့ကျွန်တော်တို့အနေအထားတွေမြင့်တက်လာပါလိမ့်မယ်နော်ဘုရားထင်မှာအများကလုံးဝမဲ့ကိစ္စရှိတယ်ဒါပေမဲ့ကျွန်တော်တို့ပုံနဲ့မဆိုင်တဲ့လူတွေအတူတူ Muslim တွေပုံများတယ်အဲ့ဒီမှာကျွန်တော်လည်းပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ကသမ ्या ကိုလက်ညှိုးတစ်ချောင်းပို့ပို့သုံးချောင်းပြန်ပို့တယ် အဲ့တော့မျက်နှာသတိထားပါကျွန်တော်ကကိုယ်ကားမျိုးပဲကျွန်တော်ကဝေဖန်ဆွဆွဲနေတယ်ကိုကိုကိုကိုကိုဘယ်တော့ကြည့်ပြုတ်ပြင် change လုပ်ကလေးဆိုတာလည်းပတ်သက်ပြီးဆိုတော့အင်မတန်အားနေကြတယ်ဟုတ်ပြီဆက်ပြောဝေါလဲကမင်းအစောလီသူတို့ဒီစွာလီဟင်းများဖြစ်ကြပြီတဲ့ဟာစွာလီဟင်းဆိုတော့ ဘာမှလိုက်ဆွာလိဟီဆွာလိဟီဆွာဆွာလက်ဟာကဒါနာကျွန်တော်တို့ဘုရင်ကဆွာလဟာဆိုတဲ့စကားလုံးဒီဆွတ်ဖို့ငြိမ်းချမ်းရေးပြီးဆောက်လို့ရ peace building ကမားတွေကိုဆွတ်ဖို့တို့ပေါ့ဆွာလိကလေးကျွန်တော်ပြောတယ်စာလီတော့ဗျာဆွာလီကိုကျွန်တော်မပြီးတော့စာလီပဲစာလီပဲနဲ့ပြောစာလီစာလီဆိုတော့ဆွာလိ ခွာလဲဆိုတာကဘာလဲ peace building ငြိမ်းချမ်းရေးကိုတည်ဆောက်နေသူကိုအာရမီလိုဆွာလဲလို့ခေါ်တယ်။ယနေ့ဆွာလဲရလို့ရှိတယ်ဟုတ်တယ်။ဟောအဲ့တော့ကျွန်တော်တို့ဒီနေ့ကခွတ်ပါလို့အကြိုက်ပြေးဖို့ပေါ့။ကျွန်တော်တို့လိုအပ်တဲ့အချက်တစ်ချက်ကိုကျွန်တော်တို့တင်ပြနေတဲ့အခါကျတော့အဲ့ဒီပေါ်မှာ ကျွန်တော်တို့ဘယ်လိုဆက်ပြီးတော့ပြုပြင်ပြောင်းလဲမှုတွေလုပ်မလဲဘာတွေကကျွန်တော်တို့အရေးကြီးတယ်လဲဘာတွေကကျွန်တော်တို့အရေးမကြီးဘူးလဲလူတိုင်းလူတိုင်းကစဉ်းစားတွေးခေါ်တဲ့အခါမှာမိမိတကူတဲ့အပေါ်မှာအတွေးခေါ်ပဲတဲ့လူအဖွဲ့အစည်းတရားလုံးပေါ်မှာနိုင်ငံနဲ့ချီပြီးတော့နောက်ဆုံးဒစ်တက်ဖို့ပြောမယ်ဆိုရင်ကဘာနဲ့ချီပြီးစဉ်းစားပါမိမိဒီ မိမိဤလူဖွဲ့စည်းထဲမှာအသုံးဝင်တဲ့လူတွေဖြစ်အောင်နေကြခံကြပါလူတွေကဒီလူမမပါရင်ဒီလောက်ကမဖြစ်ဘူးဆိုတဲ့အနေအထားရောက်အောင်အဲ့ဒီအနေအထားရောက်အောင်ကြိုးကြိုးစားကြလာပြီးတော့လူတွေကမိမိပတ်ဝန်းကျင်မှာရှိတဲ့အများပြည်သူကဟာကြွပါအောင်ခင်ဗျာလာလုတ်ပေးပါအောင်ဆိုရယ်ပြောယူရမယ်အနေအထား ဓမဲလုံးယူရမယ်အနေအထားဖြစ်အောင်စူးစမ်းကြစူးစမ်းကြကျွန်တော်တို့စီမှာမူရင်းအတိုင်းရှိတဲ့ကျမ်းတော်များကုရ်အာန်ရှိနေပါသေးတယ်အဲ့ဒီမူရင်းအတိုင်းရှိတဲ့ကျမ်းတော်များကုရ်အာန်ကိုကင်ထားတဲ့မွတ်စလင်တွေကနေ့အနိုင်ကျဆုံးနေရကိုရောက်နေတယ်ဆိုတာကကုရ်အာန်ကတခြားလူကတခြားဖြစ်နေလို့ပါအဲ့ဒီကုရ်အာန်နဲ့အဲ့ဒီနဲ့ဘယ်လိုတွဲဖက်ကြမလဲဒါအရေးကြီးတယ် เนาะအဲ့ဒီလိုလုပ်ဖို့ကမိမိတို့ရဲ့ mindset တွေကိုမိမိတို့အရင်ဆုံးပြုပြင်ပြောင်းလဲရမယ်အဲ့တော့ဆုံးမကျွန်တော်ပြောပါတယ်ဆူရနပတ်314เนาะအဲ့ဒါကျွန်တော်တို့သိရေးကြည့်တယ်နိုင်ငံရေးရပဲကြည့်ကြည့်ဘာသာသာသနာရေးဆိုင်ရာကိစ္စမှာပဲကြည့်ကြည့် society လူမှုအဖွဲ့အစည်းပါပဲကြည့်ကြည့်ဒီကိစ္စတွေကအရေးကြီးတဲ့အခန်းကဏ္ဍကပါဝင်လာဖြစ်တယ်အဲ့ဒီတော့အဲ့ဒီအခန်းကဏ္ဍတွေမှာပါဝင်နိုင် ကြိုးစားခြင်းအဖြစ်ဆုံးမပြောတဲ့ခင်ဗျခွန်ပြိုးတိုးတက်တဲ့နိုင်ငံတော်ကျွန်တော်တို့နိုင်ငံမှာကျွန်တော်တို့မွတ်စလင်တွေမှာကျွန်တော်ဒီနေ့ဒီနေရာကအသိပေးမှုတရားကိုကျွန်တော်ကြီးညာပြရဟောတာကျွန်တော်တို့နိုင်ငံဆိုတော့မွတ်စလင်မမေ့ပါနဲ့ဒါကျွန်တော်တို့နိုင်ငံမှာတချို့မွတ်စလင်တွေမှာရှိတယ် ဒါကတော့နိုင်ငံပါမှာဆိုတာတော့မသိတဲ့မွတ်စလင်တွေအများကြီးရှိတယ်နေတာကဒီမှာနေစစ်ကပဲရောက်နေတာတော့မသိဘူးအဲ့လိုမွတ်စလင်တွေရှိတယ်ကျွန်တော်မဆက်ဘူးလားအဲ့လိုနေတာမဟုတ်ဘူးကိုနေတဲ့နိုင်ငံပေါ်မှာကိုသစ္စာရှိတယ်ဘာသာတရားဒီနိုင်ငံတနိုင်ငံမှာနေထိုင်တဲ့ဘာမှမသက်ဆိုင်ပါဘူး ဘယ်ဘာသာကိုကိုးကွယ်တယ်လို့အဲ့ဒီဟာကကျွန်တော်တို့ကဘယ်ဘယ်နိုင်ငံပဲကိုးစားပြီးတော့ဆိုတာမရှိပါဘူးကျွန်တော်တို့ကအဲ့လိုစရှိနေတယ်ဆိုကျွန်တော်တို့ကအဲ့ညာပို့လိုက်မယ်လို့ပြောပို့လိုက်ပါလိမ့်မယ်အဲ့ဒါလေးတော့လည်းသတိထားပါဒါကျွန်တော်တို့နိုင်ငံမှာဒီအလားကျွန်တော်တို့အလားပါဒီရည်မြေတော့တောင်တဘာဝတွေကျွန်တော်တို့ရဲ့ပစ္စည်းဥစ္စာပစ္စည်းတရားစတာပစ္စည်းတွေပါအဲ့ဒီတရားစတာပစ္စည်းတွေကိုမထိခိုက်အောင်စ조사ဖို့ကျွန်တော်မှတာဝန်ရှိတယ် ဒီလူ့ဖွဲ့စည်းကိုအန္တရာယ်မဖြစ်အောင်ဆောင်ရွက်ဖို့ကျွန်တော်တို့မှတာဝန်ရှိတယ်အဲ့ဒီနေရာမှာဘာသာမျိုးပြိုက်ကြလို့မရပါဘူးဒီစိတ်တွေများပြောင်းလိုက်တာကလေးဖြစ်ပျက်နေတဲ့ဗမာမြန်မာမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့ပြဿနာအားလုံးအဆုံးသတ်သွားပါလိမ့်မယ်ဘယ်လိုလုပ်ချင်လို့မလုပ်ချင်နေပါကိုယ်တွေကစလုပ်လို့တော့တယ်နော်အဲ့တော့ကျွန်တော်နေနေကုန်းချုပ်နေထားတယ်ကလေး ရှစ်ရက်ရှစ်လတစ်ထောင်ဘုရားမှာတော့ဗျာ1988ခုနှစ်ကျွန်တော်တို့အမှတ်ရပါသေးတယ်ကျွန်တော်တက်သူတွေလူငယ်တချို့ကတော့မသိကြပါဘူးယနေ့ဒီဒီမိုကရေစီနိုင်ငံတော်ကြီးကိုချီတက်ဖို့အရေးမှာကျွန်တော်တို့အများကြီးအသက်တွေပေးခဲ့ရတယ်နော်အများကြီးဆုံးရှုံးမှုတွေနဲ့ကြုံခဲ့ရတယ်ဘာပဲဖြစ်ဖြစ်တော့ကျွန်တော်ရဲ့ကြိုးစားမှု ကိုဒီနေ့တိမှပြနိုင်တဲ့အဆင့်ကိုရောက်ပါပြီဒါပေမဲ့ဒီအနေထားမှာပင်ကျွန်တော်တို့ဒီနေ့ရှစ်လေးလုံးပွဲလေးတွေလောက်ရရုံပြဖြင့်ကျွန်တော်တို့ရဲ့တာဝန်တွေမပြီးသေးပါဘူးရှစ်ဆက်ပြီးတော့အဲ့ဒီနဲ့တိုးတက်တဲ့လူဖွဲ့စည်းတရားဖြစ်အောင်ဆောင်ရွက်ဖို့ဟာကျွန်တော်တို့အားလုံးလူမျိုးမရွေးဘာသာမျိုးမှာတာဝန်ရှိရစကားပြောချင်တယ်ကျွန်တော်တို့ပါပါပါအဲ့ဒါကိုဒီမှာလည်းပြောချင်ပါတယ်